1369ခုနှစ်ဒုဒလဆန်9ရက်နေ့မှာအကျဉ်း60ပြည့်မြောက်ရွှေကျင်နိကာယမာဘောဓိစပြံပွဲတော်ကြီးရွှေကျင်နိကာဆိုတော့မှန်ပါတယ်မာဘောဓိစပြံပွဲတော်ကြီးဆိုမာဘောဓိကအများကြီးရှိတယ်ဘယ်မာဘောဓိကိုမသိဘူးဒီတော့ကြောက်တမ်းမာဘောဓိဒီတော့ဒီလိုသုံးချင်အလင်းအများအားကြောက်တမ်းမာဘောဓိထက်သုံးတယ် အဲကြောက်တောင်းမှနေတဲ့ကိုရောကသဘောကျကြမကြကြဒီလိုမှဝေါရိဆရာဘုရားကြီးကကြောက်တန်းမှာဝေါရိဆရာဘုရားကြီးအဲ့တော့မသုံးတော်ဘူးဟိုရောင်မှလည်းမဘောရိကြီးများရဲ့မဘောရိရွှေရှင်ကြီးကရဒါပေမဲ့စားတဲ့ဘာအတိုင်းပဲပြောရမှာပါလေမဝလိရွှေရင်နိကယဆရာတော်ဖျားကြီးများကြောကြတယ်စတံပွဲတော်ခန္ဓာသို့ကြောက်လာကြဟုသောတန်ဃာတော်ရှင်ထတ်တို့က လက်ဥချီမှုကရောသောပဏမကုတ္တမစေနရီဆောင်းတို့ဘောကြောင့်ပေပေါင်းရံပေါင်းယောဂပေါင်းတို့မှာခါခါသိင်းကိင်းင်းပြောင်းမြောက်တည်တာဖြစ်၍မိမိတို့အလိုရှိတောင်းတတဲ့ဆောင်ဝဲဖြေလွန်များကို ကောင်းမှုဖြစ်နေကြကုန်သည်ဖြစ်၍မဉ္ဇဉ်ပုံဉ္ဇဉ်တို့ဖြင့်နိဗ္ဗာန်ရောက်ကြောင်းတရားကောင်းများကိုအားထုတ်နိုင်ကြပါစေ။နံပါတ်3စီစဉ်ရဆရာတော်ဘုရားကြီးများကိုစား စေနိကာယတောက်တမဟာဘောတိဂိုင်းအုပ်ဆရာတော်ဖြစ်တော်မူတဲ့တောက်တန်းဆရာတော်အရှင်မြတ်ကဩဝါဒကထာကြီးမြတ်တော်မူရဖြစ်ပါတယ်။ဒါကြောင့်ကျေးဇူးတော်ရှင်တောက်တန်းဆရာတော်ဖရာမဩဝါဒကထာကြီးမြတ်ပေးသနာတော်မူပါယံယူသည်စွာပัญကြလျှောက်ထားပါလိရှင်ဖရာ။ဆရာတော်ဘုရားကြီးများကိုစားမဘောရိရွှေကြီးနိကာယတပည့်တော်တပည့်တော်က စပြောမှဆိုရင်တပြောကလည်းအခုကြောက်လာတာကိုရင်လေးတွေကလည်းစတယ်တပြောလည်းကိုရင်လေးရတယ်တဖြည်းဖြည်းကိုရင်ကြီးကိုရင်ကြီးရဟန်းငယ်ရဟန်းငယ်ရဟန်းဖြစ်တာခုဝါကြည့်လာလို့ရှင်းလန်းရောက်လာတာနောက်တပြောသေသွားလို့ရှိရင်နောက်လူတွေတက်လာမှာတပြောနေရာရောက်လာမှာဩဝါဒကထာဆိုဒီနေ့မှာဩဝါဒကထာဆိုတာကတော့တမင်ဩဝါဒပေးဖို့မလိုဘူးဇံဝဲနဲ့ပတ်သက်တဲ့ဩဝါဒဒီလိုလိုလဲဇံဝဲဖြစ်ခဲ့တာပဲ မဟာဝရိရွှေရင်ကြီးကဆောင်းဝင်လည်းဖြေခဲ့တာပဲတပည့်ဆောင်းဝင်လည်းဖြေခဲ့တာပဲဆောင်းဝင်ဖြေတဲ့အခါမှာကိုမိကုန်းကိုကိုတည်တည်ချဖတ်မိကုန်းတည်ချဖတ်အနည်းဆုံး၃ကောက်လောက်ဖတ်ရတယ်တချို့ကတည်ချမဖတ်ဘူးဆောင်းမိကုန်းရတဲ့အခါကျကမကရံတစ်ဖက်ကရဲဝတ်ပြင်ထားတဲ့အခါတစ်ခေါက်တစ်ခုနံပါတ်1ပါလို့ဆောင်းလာတဲ့အခါကောက်ရတာပဲအဲဒီအဲ့လို အဲ့လိုရဲလို့ရှိရင်တော့အမှန်ဖြစ်မှာမဟုတ်ဘူးအနည်းဆုံးနှစ်ခေါက်တော့ကုန်ဖတ်လိုက်ပထမတစ်ခေါက်ဖတ်လိုက်ဒါဒီလိုတော့ကိုတွေ့ပြောမယ်ဆိုရင်ပထမတစ်ခေါက်ဖတ်တဲ့အခါမှာဆုံးတာဆုံးရတယ်ဘာမှမသိဘူးဇံဝဲပြောင်းဆိုတော့ကြောက်နေတာခါတယ်ထိတ်လန့်လာဇံဝဲနှက်ကအမတန်ကြီးတာထိတ်လန့်နေတော့ဘာမှမသိဘူးဖတ်တာဖတ်တာဆုံးသွားတယ်ကောက်နောက်တစ်ခေါက်ပြန်ဖတ်တဲ့ခါကျတော့နည်းနည်းလေးကြိတ်မိတာအဲ့တော့ခဲရံရဲ့ตาလေးတုတ်ထား လွယ်တဲ့ပု္ပ္ပာဘယ်ဟာဘယ်ပု္ပ္ပာနည်းနဲ့ကဲခောက်ရတာကြီးသုံးခေါက်လောက်ဖတ်ရင်အကောင်းဆုံးပါပဲနှစ်ခေါက်ဖတ်ပြီးသုံးခေါက်နောက်တစ်ခေါက်ဖတ်တဲ့အခါတေချာဖတ်ပြီးအခါကျတော့ကိုယ်ဖြစ်မဲ့ပု္ပ္ပာကိုခါနှစ်ပတ်ဟိုအရာရာထားတာပေါ့လေနှစ်ပတ်ရာထားတာအဲ့လိုလုပ်ရတာဒီပြောတော့ကိုတွေ့ကြုံခဲ့တဲ့ဘုဒ္ဓရပြောပြတာဝင်လေးဆိုရင်ဘုဒ္ဓရဘာမှမရှိသေးဘူး စာအုပ်တီချာဖြတ်ဖတ်ရမယ်မိကုံးတီချာဖတ်ရမယ်မိကုံးအဘောနားလည်းအောင်တစ်ခေါက်မရသေးဘူးနှစ်ခေါက်သုံးခေါက်တောင်ဖတ်ဖတ်မှမိကုံးအဘောနည်းနည်းလေးရင့်မိသူဖြစ်တာကိုပြင်းမဲ့ပု္ပ္ပစာကိုမိကုံးတီချာစူးစိုက်မှသူစူးစိုက်ဖတ်သုံးခေါက်လေးခေါက်ဖတ်တယ်ဆိုရင်ရင့်မိလာတာပဲအဖြစ်ဟိုရဲဘောင်ညာမှာပေါ်လာတာလည်းခါတယ် အဲ့ဒါဆိုဘုရားလွယ်တယ်ပု္ပ္ပာကိုတေချာဖတ်ကိုဗေမထင်းတဲ့ပု္ပ္ပာကခုနပြောတဲ့အတိုင်းနပတ်တသကွာကိုအကြမ်းပြင်းကိုတွေ့တဲ့ပု္ပ္ပာစဖြေနပတ်တိကစဖြေမျိုးတော့မဟုတ်ဘူးကျော်လည်းမသိတော့နပတ်တိကစဖြေမထင်နပတ်တိကစပြီးဖြေလာတယ်ဗေမပုတွေ့တဲ့ပု္ပ္ပာကိုကိုကိုအကြမ်းပြင်းပြီးမှနပတ်ရေးတော့ဟိုတဲ့နပတ်မဟုတ်ဘူးဖြင်းတဲ့ဥစ္စာကိုမှတ်ထားပေါ်တယ်နပတ်ကတော့ ဖြေတော်ရမှာတော့ကိုဒီမေကုံပု္ပ္ပာနှစ်ပတ်ပဲရေးရမှာကိုအကြံဉာဏ်နဲ့မှာကတော့စီစဉ်တာအစီစဉ်ပြောတာလွယ်တဲ့ပု္ပ္ပာကိုအရင်ဖြေစာသင်္သာစာဖြေတဲ့စာဖြေတဲ့တန်ခါတွေကဒါအရေးကြီးဆုံးပဲတမင်ကတွေးဖို့မလိုဘူးကောင်းတာတော့ပထမစာမဖြေခင်ဗုဒ္ဓံတရဏံကိသာမိဓမ္မံတရဏံကိသာမိသံဃံတရဏံကိသာမိဘုရားအောင်ပြုလိုက်အောင်ပြီးတော့ပု္ပ္ပာဖတ်တော့ နောက်တော့ပြင်အဲ့ဒါတွေကမေ့တယ်ဘုရားတရားတန်ခါရဏသုံးပါးကိုဥထိတ်ထားပြီးဖြေအောင်မဖြေတော့ချုပ်ကွန်လေးကြတော့ဓမ္မပိတာလျှောက်ကြည့်ဟိုကြည့်ဒီကြည့်နေကြတယ်လျှောက်မကြည့်နဲ့ဆောင်းမဖြေလို့ရှိရင်ဓမ္မစီကမကြည့်အောင်ကြည့်တယ်ဆိုတော့ကခိုးချတာပေါ့လေမတမားတဲ့နီးအဲ့မတမားတဲ့နီးနဲ့ဖြေလို့ရှိရင်ဆောင်းရအောင်မလွယ်ဘူးကိုညာလည်းမပါတော့ဘူးကိုရနဲ့စာနဲ့ကိုညာနဲ့ ကျင့်ကြင်ပြီးတော့ဖြေလို့ရှိရင်အောင်မှတ်ကတော့ရတော့ပဲဝင်တို့အောင်မှတ်ကပေးထားတာရာခိုင်နှုန်း40ဟုတ်တယ်မလားရာခိုင်နှုန်း40ပေးထားတာအမှတ်တရားပေးရင်40ရရင်အောင်လာပဲလောမကြီးနဲ့ဥစ္စာကိုတေချာပအပင်မနနပမသိလို့ရှိရင်မကြည့်ကြတဲ့ဆရာတော်တွေကိုမေးမတတ်ထားပြီးတော့မေးအဖြေအဖြေတော်ဖြေဖို့ မေးခဏမဟုတ်ဘူးဖြေဖို့မဟုတ်ဘူးဒီဒီဒီစလုံးကဘယ်လိုလဲဒါလည်းမသေးခွဲလို့ဆိုမေးရတယ်ဘာမှအာနာစရာမလိုကြောက်စရာမလိုကိုယ်ဉာဏ်အာကိုပြီးတော့ကိုယ့်ကိုအာကိုပြီးဖြစ်ရမှာဒီနေရာမှာကိုယ့်ကိုအာကိုဖို့အရေးကြီးဆုံးပဲကိုယ့်ကိုအာကိုဖို့ပဲဒီမြတ်ကောင်ကိုအာကိုနေလို့ရှိရင်ဒီမြတ်ကခိုးချတယ်ဆိုတော့အဲ့ဒါဆိုရင်အဲ့ဒါကိုယ်ဉာဏ်မပါတော့အစာဆုံးရှောက်ခိုးနေရတာဟောဖြေလို့မရတော့ ကိုတက္ကနမှတ်သမျှလားရေးထက်ဘာမှဒီမကြီးကရှောက်မကြည့်နဲ့တကယ်တော့တခါမှခိုးမရှောက်ဘူးလို့ကိုရတော့ပဲကိုရေးတာပဲဒီလိုလေသံမိုးထဲမှာဖြေတိုင်းမအောင်ပါဘူးကြတာရှိတာပဲအထက်မကြီးနှစ်ခါဖြေရတာစာကြတန်းကိုသုံးကြိမ်ဖြေရတာအငယ်အတန်းတော့တစ်ချိန်နဲ့အောင်တော့ပါပဲအကိုကိုကိုကိုအားကိုအောင်ပါ ကိုယ့်ကိုအားကိုးဆိုတာဒီစာဖြူတဲ့အခါမှာအမှန်ဆုံးပဲလားကိုယ့်ကိုအားကိုးဖို့ကိုကြက်ထားတဲ့စာဆရာမကြီးသင်ကြားထားတဲ့အတိုင်းတိုင်းစဉ်းစားပြီးတော့တောင်းချင့်ချင်ပြီးတော့စဉ်းစားပြီးတော့ဝေဖန်ပြီးတော့ဖြေရမှာဒီမကြီးကကြည့်မယ်ဆိုလို့ရှိရင်အဲ့ဒါအဲ့ကြည့်ဝင်စိတ်ကူးတာနဲ့အဲ့ဒါရှောက်ကြည့်တာနဲ့တော့ကိုညံပါမပါတော့ဒီနေ့နေရာမှာဆိုလို့ရှိရင်အဲ့ဒါလို ဒီမှာလည်းခိုးချတယ်ဆိုတာမတမာနီးနဲ့ဆိုရှင်အောင်မမပြီးတော့ဇောင်းဇောင်းဝဲကလည်းချပြတာပဲအဲ့ဒါကိုကိုကိုယ့်ကိုအာကိုရမှာအဲ့တော့ပထမဆုံးယရဏသုံးပါးဗုဒ္ဓံတရဏံကိသာမိဓမ္မံတရဏံကိသာမိသံဃံတရဏံကိသာမိနောက်တနိုင်ဆရာမောင်ကြောပါကြီးအဲပြီးတော့မှပု္ပ္ပာဖတ်ပြီးတော့စဉ်းစားပြီးတော့အဲ့တိုင်းဖြေလို့ရှိရင်ဘယ်တော့အောင်ဖို့များတယ် အနာသုံးပါးရဲ့ဂုဏ်တော်ဆရာသမားရဲ့မေတ္တာဂုဏ်တော်တွေကအဲ့ဒီမှာဂုဏ်တို့ဖြစ်တဲ့အခါမှာညံပွင့်အောင်တော့ကူညီပေးမှာဒီမိဟာတွေဘာဆောင်စဉ်းစားမှုမလို့ဖြေလွာနဲ့ဟိုဖြေလွာအံကက်ပြောင်းဖြေတာမှာတချို့ကတော့လည်းအဘော်လွဲနာစာဖြေတဲ့သံဃာစာဖြေတတ်ဖို့အရေးကြီးတာပါပဲဆောင်းဝင်းနဲ့ပတ်သက်တဲ့အကြောင်းပြောရတာပဲဒါလည်းဒီလိုလည်း ဆောင်းဝဲကနေတက်လာတဲ့ပုံကိုယ်လေးဆောင်းဝဲဖြေလိုက်ဖြေခဲ့ရတာဖြေခဲ့ရတာကိုညာကိုကိုကိုအာကိုကိုအရေးကြီးတယ်အကိုကိုအာကိုတော့ဖြေနိုင်ရပါစေလို့သာသာသာ